ရှင်လုကာခရင်ခန်းကြီး7အငယ်1မှ4တံရောခါကိုတော်သည်တစုံတစ်ခုသောအရက်တွင်ဆုတောင်းတော်မူ၍ပြီးလျင်တပည့်တော်တယောက်ကသခင်ဆုတောင်းစီခြင်းဟာယောဟန်သည်မိမိတပည့်တို့အားနီးပေးတဲ့ကဲ့သို့ကျွန်ုပ်တို့အားနီးပေးတော်မူပါဟုလျှောက်တော်ကိုတော်ကတင်တို့သည်ဆုတောင်းလျင် မွဲဆူရမည်မှာကောင်းကင်ဘုံ၌ရှိတော်မူသောကျွန်ုပ်တို့ဖာ ကိုယ်တော်၏နာမတော်အားရိုသေလေးမြတ်ခြင်းရှိပါစေသော။နိုင်ငံတော်တည်ထောင်ပါစေသော။အလိုတော်သည်ကောင်းကင်ဘုံ၌ပြည့်စုံသကဲ့သို့မြေကြီးပေါ်မှာပြည့်စုံပါစေသော။အသက်မွေးလောက်သောအစာကိုအကျွန်ုပ်တို့အားနေ့ရက်အစဉ်အတိုင်းပေးသနားတော်မူပါ။အကျွန်ုပ်တို့ကိုပြစ်မှားသော သူရှိသမျှတို့၏အပြစ်ကိုအကျွန်ုပ်တို့သည်လွှတ်သောကြောင့်၊အကျွန်ုပ်တို့၏အပြစ်များကိုလွှတ်တော်မူပါ။ အပြစ်တွေးဆောင်ရာသို့မလိုက်မပါစေဘဲ၊မကောင်းသော အမှုအရာမှလည်းကယ်နှုတ်တော်မူပါဟုဆုတောင်းကြလော့ဟုမိန့်တော်မူ၏။တဖန်မိန့်တော်မူသည်ကား၊သင်တို့တွင်တစုံတယောက်သောသူ၌အဆွေခင်ပွန်းရှိသည်ဖြစ်၍၊သန်းခေါင်အချိန်တွင် ထိုအဆွေခင်ပွန်း၏အိမ်သို့သွားပြီးလျှင်၊အဆွေ၊အကျွန်ုပ်အဆွေခင်ပွန်းတယောက်သည်ခရီးမှလာ၍အကျွန်ုပ်ထံသို့ရောက်ပါပြီ သူ့ကိုကျွေးစရာမရှိသောကြောင့်၊မုန့်သုံးလုံးချေးနှင့်ပါဟုဆိုသော်၊အိမ်ရှင်ကလည်း၊ငါ့ကိုမနှောင့်ရှက်နှင့်။တံခါးပိတ်လျက်ရှိ၏။ငါ့သားသမီးတို့သည်ငါနှင့်အိပ်လျက်ရှိကြ၏။ငါထ၍သင့်အားမပေးနိုင်ဟုအိမ်ထဲကပြန်ပြောသည်အရာမှာ၊ငါဆိုသည်ကား၊အဆွေခင်ပွန်းဖြစ်သည်ကို ထောက်၍မထမပေးသော်လည်း၊အားမလျော့ဘဲတောင်း၍နေသောကြောင့်၊ထ၍လိုချင်သမျှကို ပေးလိမ့်မည် တဖန်ငါဆိုသည်ကား၊တောင်းကြလော့။တောင်းလျှင်ရမည်။ရှာကြလော့။ရှာလျှင်တွေ့မည်။တံခါးကိုခေါက်ကြလော့။ခေါက်လျှင်ဖွင့်မည်။တောင်းသောသူမည်သည်ကားရ၏။ရှာသောသူလည်းတွေ့၏။ခေါက်သောသူအားလည်းတံခါးကိုဖွင့်၏။သင်တို့တွင်အဘဖြစ်သောသူ၌သားသည်မုန့်ကိုတောင်းလျှင်အဘသည်ကျောက်ကိုပေးမည်လော။ငါးကိုတောင်းလျှင်ငါးအစား၌မြွေကိုပေးမည်လော။ဥကိုတောင်းလျှင်ကင်းမြီးကောက်ကိုပေးမည်လော သင်တို့သည်အဆိုးဖြစ်လျက်ပင် ကိုယ်သားတို့အားကောင်းသောအရာကိုပေးတတ်လျှင်၊ထိုမျှမက ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘသည်ဆုတောင်းသောသူတို့အားသန့်ရှင်းသောဝိညာဉ်တော်ကိုသာ၍ပေးတော်မူမည်မဟုတ်လောဟုမိန့်တော်မူ၏။တရံရောအခါစကားအသောနတ်ဆိုးကိုနှင်ထုတ်တော်မူ၍၊နတ်ဆိုးထွက်သည်နောက်အသောသူသည် စကားပြော၏ အစုအဝေးတို့သည်လည်းအံ့ဩကြ၏။အချို့တို့က၊ဤသူသည်နတ်ဆိုးမင်းဗေလဇေဗုလကိုအမှီပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်ဟုဆိုကြ၏။အချို့တို့သည်လည်းစုံစမ်းနှောင့်ရှက်ခြင်းငှါမိုဃ်းကောင်းကင်ကဖြစ်သောနိမိတ်လက္ခဏာကို တောင်းကြ၏။ထိုသူတို့၏စိတ်ကိုသိတော်မူသည်ဖြစ်၍၊တိုင်းနိုင်ငံမည်သည်ကား၊မိမိနှင့်မသင့်မတင့်ကွဲပြားလျှင်ပျက်စီးခြင်းသို့ရောက်လိမ့်မည်။အိမ်မည်သည်ကား မိမိနှင့်မသင့်မတင့်ကွဲပြားလျှင်လဲလိမ့်မည်။ငါသည်ဗေလဇေဗုလကိုအမှီပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်ဟုသင်တို့ဆိုသည်အတိုင်း၊စာတန်သည်မိမိနှင့်မသင့်မတင့်ကွဲပြားလျှင်သူ၏နိုင်ငံသည်အဘယ်သို့တည်နိုင်မည်နည်း။ငါသည်ဗေလဇေဗုလကိုအမှီပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျှင်၊သင်တို့၏သားတို့သည်အဘယ်သူကိုအမှီပြု၍နှင်ထုတ်ကြသနည်း။ထိုကြောင့်သူတို့သည်သင်တို့အားတရားစီရင်သောသူဖြစ်ကြလိမ့်မည် ငါသည်ဘုရားသခင်၏လက်ညှိုးတော်အားဖြင့်နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျှင်၊အကယ်စင်စစ်သင်တို့၌ဘုရားသခင်၏နိုင်ငံတော်တည်ချိန်ရောက်လေပြီ။11သူရဲသည်လက်နက်စုံနှင့်မိမိအိမ်ဦး၌စောင့်နေစဉ်အခါ၊သူ၏ဥစ္စာသည်လုံခြုံစွာရှိ၏။သူ့ထက်တတ်စွမ်းနိုင်သောသူသည်လာ၍သူ့ကိုအောင်ပြီးမှ၊သူကိုးစားသောလက်နက်စုံကိုသိမ်းယူ၍ဥစ္စာပရိကံများကိုခွဲဝေလိမ့်မည် ငါ့ဘက်၌မနေသောသူသည်ငါ့ရန်ဘက်ဖြစ်၏။ငါနှင့်အတူမစုမသိမ်းသောသူသည်ကျဲဖြန့်သောသူဖြစ်၏။24ညစ်ညူးသောနတ်သည်လူထဲကထွက်လျှင်၊ခြောက်ကပ်သောအရပ်တို့၌လည်၍ငြိမ်သက်ခြင်းကိုရှာတတ်၏။မတွေ့လျှင်ငါသည်ထွက်ခဲ့သော နေမြဲအိမ်သို့ပြန်ရဦးမည်ဟုဆို၍ရောက်သောအခါ၊ထိုအိမ်သည်သုတ်သင်ပြင်ဆင်လျက်ရှိသည်ကိုတွေ့သော် မိမိထက်သာ၍ညစ်ညူးသောနတ်ဆိုးခုနစ်ယောက်ကိုခေါ်ပြီးလျှင်၊ထိုလူထဲသို့ဝင်၍နေကြ၏။ထိုလူ၏နောက်ဖြစ်ဟန်သည် ရှေ့ဖြစ်ဟန်ထက်သာ၍ဆိုးသည်ဟုမိန့်တော်မူ၏။ထိုသို့မိန့်တော်မူစဉ်တွင်၊မိန်းမတယောက်သည် လူအစုအဝေးထဲကခေါ်၍ကိုယ်တော်ကိုလွယ်သောဝမ်းနှင့်စို့တော်မူသောသားမြတ်သည်မင်္ဂလာရှိပါ၏ဟုလျှောက်လျှင်၊ကိုယ်တော်က၊ဘုရားသခင်၏နှုတ်ကပတ်တရားတော်ကိုနာ၍ကျင့်စောင့်သောသူသည် မြတ်စွာသော မင်္ဂလာရှိသည်ဟုမိန့်တော်မူ၏။29လူအစုအဝေးတို့သည် ထူထပ်လျက်ရှိကြသောအခါ၊ကိုယ်တော်က၊ဤလူမျိုးသည်ဆိုးညစ်သောအမျိုးဖြစ်၏။နိမိတ်လက္ခဏာကို တောင်းသည်မှာပရောဖက်ယောန၏နိမိတ်လက္ခဏာမှတပါးအဘယ်လက္ခဏာကိုမျှသူတို့အားမပြရ။30ယောနသည်နိနေဝေမြို့သားတို့အားနိမိတ်လက္ခဏာဖြစ်သကဲ့သို့ လူသားသည်ဤလူမျိုးအားဖြစ်လိမ့်မည်။တရားဆုံးဖြတ်တော်မူသောအခါ၊တောင်ပြည်ကိုအစိုးရသောမိဖုရားသည်ဤလူမျိုးတဘက်၌ထ၍အရှုံးခံစေလတံ့။အကြောင်းမူကား၊ထိုမိဖုရားသည်ရှောလမုန်မင်းကြီး၏ပညာစကားကိုနားထောင်ခြင်းငှါမြေကြီးစွန်းမှလာ၏။ဤအရပ်၌ကား၊ရှောလမုန်ထက်သာ၍ကြီးမြတ်သောသူရှိ၏။တရားဆုံးဖြတ်တော်မူသောအခါ၊နိနေဝေမြို့သားတို့သည်ဤလူမျိုးတဘက်၌ထ၍ အရှုံးခံစေလတံ့။အကြောင်းမူကား၊ထိုသူတို့သည်ယောနဟောပြောသောစကားကြောင့်နောင်တရကြ၏။ဤအရပ်၌ကား၊ယောနထက်သာ၍ကြီးမြတ်သောသူရှိ၏။ဆီမီးထွန်း၍ကွယ်ရာ၌ဖုံးထားလေ့မရှိ။တောင်းဇလားအောက်၌လည်းထားလေ့မရှိ။ဝင်လာသောသူသည် အလင်းကိုရစေခြင်းငှါဆီမီးခုံအပေါ်မှာတင်ထားလေ့ရှိ၏ ကို၏ဆီမီးကားမျက်စိတည်း။ထိုကြောင့်မျက်စိကြည်လင်သောအခါတကိုယ်လုံးလင်းလိမ့်မည်။မျက်စိမြင်းရှက်သောအခါတကိုယ်လုံးမိုက်လိမ့်မည်။ကိုယ်၌ရှိသောအလင်းကိုမှောင်မိုက်မဖြစ်စေခြင်းငှါသတိပြုလော့။အင်္ဂါတခုမျှမမိုက်ဘဲတကိုယ်လုံးလင်းလျှင်၊ဆီမီး၏အရောင်နှင့်လင်းစေသကဲ့သို့လုံးလုံးလင်းလျက်ရှိလိမ့်မည်ဟုမိန့်တော်မူ၏။34 ထိုသို့မိန့်တော်မူစဉ်တွင်၊ဖာရိရှဲတယောက်သည်အစာကိုသုံးဆောင်တော်မူစေခြင်းငှါကိုယ်တော်ကို ခေါ်ပင့်လျှင်၊သူ၏အိမ်သို့ကြွ၍စားပွဲ၌လျောင်းတော်မူ၏။အစာကိုမစားမှီဆေးခြင်းကိုပြုတော်မမူသည်ကို ထိုဖာရိရှဲသည်မြင်လျှင်အံ့ဩလေ၏။သခင်ဘုရားကလည်း၊ဖာရိရှဲဖြစ်သောသင်တို့သည် ဖလား၊လင်ပန်းကို အပြင်၌ဆေးကြောကြ၏။အတွင်း၌ကားလုယူခြင်း၊ဆိုးညစ်ခြင်းနှင့်ပြည့်လျက်ရှိ၏ လူမိုက်တို့၊အပြင်ကိုဖန်ဆင်းသောသူသည် အတွင်းကိုလည်းဖန်ဆင်းတော်မူသည်မဟုတ်လော။သာ၍ကောင်းသောနည်းမူကား၊တတ်နိုင်သမျှအတိုင်းဆင်းရဲသားတို့အားစွန့်ကြဲကြလော့။သို့ပြုလျှင်၊ခပ်သိမ်းသောအရာတို့သည်သင်တို့အားသန့်ရှင်းကြလိမ့်မည်။ဖာရိရှဲတို့၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊ပင်စိမ်းရွက်၊လျူရွက်မျိုးမှစ၍မြက်ပင်အမျိုးမျိုးကိုဆယ်ဘို့တဘို့လှူကြသည်တွင်၊တရားသဖြင့်စီရင်ခြင်း ဘုရားသခင်ကိုချစ်ခြင်းအမှုကိုကားလှပ်၍ထားကြ၏။အရင်ဆိုသောအရာတို့ကို မလှပ်မထား၊နောက်ဆိုသော အရာတို့ကိုကျင့်ရမည်။ဖာရိရှဲတို့၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊တရားစရပ်၌မြင့်မြတ်သောနေရာထိုင်ရာကို၎င်း၊ဈေး၌ရိုသေစွာနှုတ်ဆက်ခြင်းကို၎င်းနှစ်သက်ကြ၏။သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊မထင်ရှားသောသင်္ချိုင်းတွင်းနှင့်တူကြ၏ ထိုတွင်းအပေါ်မှာသွားလာသောသူတို့သည်သင်္ချိုင်းတွင်းရှိမှန်းကိုမျှမသိကြဟုမိန့်တော်မူ၏။ကျမ်းတတ်တယောက်ကလည်း၊အရှင်ဘုရား၊ထိုသို့ဆိုလျှင်အကျွန်ုပ်တို့ကိုပင် ကဲ့ရဲ့အပြစ်တင်တော်မူ၏ဟုလျှောက်သော်၊ကျမ်းတတ်တို့၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊ထမ်းခဲသောဝန်ကို သူတပါးအပေါ်မှာတင်တတ်၏။ကိုယ်လက်ဖျားနှင့်မျှမတို့ကြ သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊ပရောဖက်တို့၏သင်္ချိုင်းများကိုတည်လုပ်၍သင်တို့၏ဘိုးဘေးများသည် သူတို့ကိုသတ်ကြ၏။အကယ်စင်စစ်သင်တို့သည်ဘိုးဘေးတို့၏အပြုအမူကို လက်ခံကြ၏။ဘိုးဘေးတို့သည်ပရောဖက်များကိုသတ်ကြပြီ။သင်တို့မူကား၊သင်္ချိုင်းတို့ကိုတည်လုပ်ကြ၏။ထိုကြောင့်ဘုရားသခင်၏ဥာဏ်စီရင်တော်မူသည်ကား၊ပရောဖက် တမန်တော်တို့ကို သူတို့ရှိရာသို့ငါစေလွှတ်မည်။သူတို့သည်ထိုပရောဖက်၊တမန်တော်အချို့တို့ကိုညှဉ်းဆဲကြလိမ့်မည်။အချို့တို့ကိုသတ်ကြလိမ့်မည်။ထိုကြောင့်၊အာဗေလ၏အသွေးမှစ၍ယဇ်ပလ္လင်နှင့်အိမ်တော်၏အကြား၌သတ်ခဲ့ပြီးသောဇာခရိ၏အသွေးတိုင်အောင်၊ကမ္ဘာဦးမှစ၍သွန်းပြီးသောပရောဖက်အပေါင်းတို့၏အသွေးကြောင့်၊ယခုဖြစ်သောလူတို့သည်စစ်ကြောခြင်းကိုခံရကြမည် ငါအမှန်ဆိုသည်ကား၊ယခုဖြစ်သော လူတို့သည် ထိုစစ်ကြောခြင်းကိုခံရကြမည်။52ကျမ်းတတ်တို့၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊ပညာဖွင့်သောသော့ကိုသိမ်းထားကြပြီ။မိမိတို့လည်းမဝင်၊ဝင်လိုသောသူတို့ကိုလည်းဆီးတားကြသည်ဟု မိန့်တော်မူ၏။53ထိုသို့ပရိသတ်တို့အားမိန့်တော်မူစဉ်တွင်၊ကျမ်းပြုဆရာနှင့်ဖာရိရှဲတို့သည် ကိုယ်တော်၌အပြစ်တင်ခွင့်ကိုရမည်အကြောင်းချောင်းမြောင်းလျက်စကားတို့ကိုဖမ်းခြင်းငှာရှာကြံလျက်ကြက်ကြက်တိုက်တွန်း၍အရာရာတို့၌မေးစစ်ကြ၏